ခန်းကြီး28အငယ်1မှ30တဖန်မောရှိအားသာရဖျားကတင်းဒီဣဒရေလအမျိုးသားတို့အားဆင့်ဆိုရမည်မှာငါဤပူဇော်တကာကို၎င်းငါအဖို့မွေးကြိမ်သောအနံ့ရှိစေခြင်းဟာမိဖြင့်ပြုသောငါ၏အစာအာဟာရကို၎င်းအချိန်တန်မှငါအားပူဇော်ခြင်းဟာတတိပြုအပ်ကြမည်တဖန်ဆင့်ဆိုရမည်မှာနေတိုင်းအစဉ်အမြဲမိရှုရရစ်ဖို့ အခါမလဲအပြစ်မပါသောသိုးတငယ်နှစ်ကောင်ကိုထာဝရဘုရားအားမိဖြင့်ပူဇော်ရမည်။နံနှင့်ရ၌သိုးတငယ်တကောင်ညဥ်ရ၌တကောင်ကို ပူဇော်ရမည်။တန်လွင်သည်ကို ထောင်း၍ရသောတန်လွင်စီ သုံးလောကနှင့်ရောသောမုညက်တောမဲကိုလည်းပူဇော်ရမည်။ဤ၍ကတိနာတောင်ပေါ်မှ စီရင်တော်မူသည့်အတိုင်းဒါဝရဖျားဖို့မှုေးကြိုင်သောအနက်နှင့်မိဖြင့်ပ ပြုသောပူဇော်တကားအစဉ်မြဲပြုရသောမိရှုရာရစ်ဖြစ်သည်တိုးတငယ်တကောင်နှင့်အတူသုံးလုံးရာ ပူဇော်တကားမှုစပြည့်ရေသုံးလောကကို ပူဇော်၍တန်ရှင်းရာဌာန၌သုံးလုံးရာ ပူဇော်တကားမှုဒါဝရဖျံအားသုံးလုံးရမည်အခြားသောတိုးတငယ်ကိုညံဥရ၌ပူဇော်သောအခါနာနဲ့ရ၌ဘောဇင်ပူဇော်တကားသုံးလုံးရာ ပူဇော်တကားပါသည့်ဤတူ ပါလျက် ထာဝရဘုရားအဖို့မွေးကြိုင်သော အနက်နှင့်ပြည့်စုံ၍မိဖြင့်ပူဇော်သောရစ်ကိုပြုရမည်နေတိုင်းအစဉ်ပူဇော်သောမိရှုရာရစ်သွန်းလုံးရာပူဇော်တကာမှတပါ ဥပုပ်နေ့ရက်၌အခါမလဲအပြစ်မပါသောတိုးတငယ်နှစ်ကောင်ကို၎င်းသွန်းလုံးရာပူဇော်တကာပါလျက်ဘောဇင်ပူဇော်တကာဖို့စီရောသောမုံညက်နှောမဲကို၎င်းပူဇော်ရမည် အငယ်7မှ15လန်ဆန်းတရနေ့၌အသက်ပြိုသောနွားထီနှစ်ကောင်တိုးထီတစ်ကောင် အခမ်းမလဲအပြစ်မပါသောတိုးတငယ်ခုနှစ်ကောင်တို့ကိုသာရဖျားအားမိရှို့ရာရစ်ပြု၍ပူဇော်ရမည်နွားတကောင်အဖို့စီရောသောမုံညက်သုံးအောင်မဲတိုးတကောင်အဖို့စီရောသောမုံညက်နှအောင်မဲတိုးတငယ်တကောင်အဖို့စီရောသောမုံညက်တောမဲစီဒီဟုသော ဘုန်းစဉ်ပူဇော်တကံနှင့်တကွာဒါဝရဘုရားအားမိဖြင့်ပူဇော်၍မိရှုရာရစ်ကိုပြုရမည်သွန်းလုံးရာ ပူဇော်တကံဘုကနွားတကောင်နှင့်စပြည့်ရီ6လောကတိုးတကောင်နှင့်၄လောကတိုးတငယ်တကောင်နှင့်၃လောကကို ပူဇော်ရမည်ထိုတို့လတိုင်းအစဉ်မပြတ်မိရှုရာရစ်ကို ပူဇော်ရမည်နေတိုင်းအစဉ်ပူဇော်သောမိရှုရာရစ်သွန်းလုံးရာ ပူဇော်တကံမှတပါး အပြစ်ဖြေရာရစ်ဖို့ဒါရဖျံအားစိတ်တငယ်တကောင်ကိုလည်းပူဇော်ရမည်အငယ်16မှ25ပထမလ14ရက်၌ဒါရဖျား၏ပတ္တကပွဲဖြစ်၏၎င်းလ15ရက်နေ့၌ပွဲကိုခံရမည်ခொနည်းပလုံးတစေးမဲ့မုန်ကိုစားရကြမည်ပထမနေ့၌ဓမ္မစည်းဝေးခြင်းကိုပြုရမည်လောကီအလုတ်ကိုမလုပ်ရ ထာဝရဘုရားအားမီးဖြင့်ပူဇော်သောရစ်သည်ဟုသော အသက်ပြိုသောနွားထီးနှကောင်တိုးထီးတကောင်အခါမလဲအပြစ်မပါသောတိုးတငယ်ခုနှစ်ကောင်တို့ကိုမိရှုရာရစ်ပြူ၍ပူဇော်ရမည်နွားတကောင်လင်စီရောသောမုံညက်သုံးအောမဲတိုးတကောင်လင်နှစ်အောမဲတိုးတငယ်ခုနှစ်ကောင်စိအောင်တကောင်လင်တအောမဲစီနှင့်ဘောဇင်ပူဇော်တကံပြုရမည် အပြစ်ဖြေခြင်းကိုပြုအပ်သောငှါအပြစ်ဖြေရာရစ်ဖို့စိတ်တကောင်ကိုလည်းပူဇော်ရမည်နေ့ရက်အစဉ်နာနေ့တိုင်းပူဇော်သောမိရှုရာရစ်မှတပါထိုရစ်များကိုထပ်၍ပူဇော်ရမည်ထိုတို့အစဉ်မြဲပူဇော်သောမိရှုရာရစ်သွန်းလုံးရာပူဇော်တက္ကမတပါခொနည်းပလုံးတနေ့တနေ့လျင်သာဝရဖျံအဖို့မွေးကြိုင်သောအနက်နှင့်မိဖြင့်ပြုသော ပူဇော်တကအစာဟာရကိုပူဇော်ရမည်တတ္တမနေ၌လည်းဓမ္မစည်းဝေးခြင်းကိုပြုရမည်လောကီအလုတ်ကို မလုပ်ရအငယ်26မှ31ထိုမှတပါတည်င်းခုနှစ်တည်င်းစေပြီးမှဘောဇင်ပူဇော်တကအတစ်ကိုဒါရဖျားထံတော်သို့ ဆောင်ခဲ့သောနေ့အူတီသောအတီနေ့ရက်ဓမ္မစည်းဝေးခြင်းကို ပြုရမည်လောကီအလုတ်ကိုမလုပ်ရ ထာဝရဘုရားဖို့မွေးကြိုင်သောအနက်နှင့်မိရှို့ရာရစ်ဖို့အသက်ပြိုသောနွားထီးနှကောင်တိုးထီးတကောင် အခါမလဲသောတိုးတငယ်ခုနှစ်ကောင်တို့ကိုပူဇော်ရမည်နွားတကောင်လင်စီရောသောမုံညက်သုံးအောင်မဲတိုးတကောင်လင်နှစ်အောင်မဲတိုးတငယ်ခုနှစ်ကောင်စိအောင်တကောင်လင်တအောင်မဲစီနှင့်ဘောဇင်ပူဇော်တကံပြုရမည်အပြစ်ဖြေခြင်းကိုပြုအပ်သောငါစိတ်တငယ်တကောင်ကိုလည်းပူဇော်ရမည် ထိုသို့အစဉ်အမြဲပူဇော်၍မိရှုရာရစ်ဘောဇင်ပူဇော်တကမှတပါတွန်းလောင်းရာပူဇော်တကနှင့်တကွအပြစ်မပါသောရစ်ကောင်များတို့ကိုထပ်၍ပူဇော်ရမည်